ကျေးဇူးရှင်မဟာဗောဓိမြန်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းဘွဲ့၌24ရက်၄လ69ခုနှစ်တွင် ဟောကြားတော်မူသောတရားတော်ဒီနေ့ကလည်းမေခသစ္စာရဲ့တွာလာမယ်ပြောတော့နော်ဟုတ်ကလားမေခသစ္စာရဲ့အစာပြီးမေခင်မေခင်ကနေမေခကူရမှာ哦ဟင်အဲတို့ အဲ့ဒီမဲခင်ကိုသွားတဲ့နေရာမှာညာနှမျိုးနဲ့သွားတာပဲဗျာอืมတမာတိညာတခုရှိသေးပြီးတော့တို့ပညာညာတခုရှိသေးအဲတမာတိညာကတို့ရှုွက်ထဲရဲ့လှုပ်ရှားဖြစ်ပျက်ကိုသိနေတာဒါကိုတမာတိညာပညာညာကအဲ့ဒီလှုပ်ရှားဖြစ်ပျက်မှုတဲမှာရှိနေတဲ့ထိမှုသိမှု ယုံနာနှစ်ပါးတို့ရဲ့သဘောနဲ့တဘာဝကိုခွဲခြားသိတာဒါနှစ်မျိုးကြာဟင်အဲတို့ဟိုဝင်လေထွက်လေရဲ့ရှုွက်တဲ့ရဲ့လှုပ်ရှားဖြစ်ဖြစ်ကိုတော့ယောဂီတွေရောက်နိုင်တာများသို့တော့အဲ့ဒီလှုပ်ရှားဖြစ်ဖြစ်တဲ့ရှိနေတဲ့ထိမှုတိမှုတို့ရဲ့သဘောနဲ့တဘာဝရောက်တဲ့ပုဂ္ဂိုလ်ကြမယ်ဟင်ဟုတ်ကလားလားမှန်ပါအဲ့တော့တို့ဒီတမာရိညာကတော့ ဟိုရှုပွဲနဲ့မှစိတ်တဲ့တာတွေကပါလာရတယ်ဗျာအေးဒီနှွေးဒီစပြီထင်တယ်ဟဲ့နောက်တော့အေးလှုပ်လှုပ်နှွေးလှုပ်လှုပ်ဒါတော့တို့တတိနောက်ကစိတ်ပါတီးလာတဲ့ချိန်တင်တယ်ဟဲ့အဲအေးလှုပ်လှုပ်နှွေးလှုပ်လှုပ်ကနေပြီးတို့စိတ်ဒီတီယုံမကကြီးလာပြီဆိုရင်တိယုံမကမြင်းလာတယ်ဗျာအဲဝင်တော့လေသာနာနမိတ် အဖင်းရောင်လေးနဲ့တွင်ဗျာထွက်လာတော့လေသာနာနမိတ်အဖင်းရောင်နေတကွာအဲ့ဒီလိုမြင်နေတဲ့အမြင်ကတော့ဒါတမာရိညာမှာဟင်တမာရိမက်ကင်သုံးပါးရဲ့အလုပ်ကိုပြီးပြီးပြင်းပြင်းလုပ်နေတယ်လို့သူပြတာပဲရှိသေးဟိုဆက်နဲ့ပြောရင်တော့ဒီဆက်အလုပ်လုပ်နေသွားကိုတိုင်ခွက်ကပြနေတလို့ဟင်သူလက်တာကိုရှုခွက်နဲ့မသိတီကြောင်းဟုတ်ကလားသူကိုစိတ်တီကြီးကြောင်းလို့ဒီလိုလဲခေါ်တယ်ဗျာ ဟင်သူ့တပြနေသည်တို့အဲ့ဒါလေးပြလို့ဒီဟာလေးကိုဟိုနှုတ်ရာကရင်းအောင်မွေးအဲရင်းကျက်လာပြီးထိုင်နိုင်လဲပေါ်နေပြီးကြောက်သွားလဲအာယုံပြုချက်ချင်းလာပြီးဒါဆိုတို့တမာရိညာရင်တမ်းပြီးဟုတ်ခလားဟင်ဟိုတို့ပညာကတမာရိကိုမြည်ယူဖြစ်ရမှာဟုတ်ကဲ့သုံးဖို့ယောဂီတို့တဲ့နဲ့ပြောရင်တော့တတိကိုမြည်ယူအတိကဘဝမှာဟုတ်လား ဟုတ်ကလားအတိကပညာမဲ့ခင်ကတောင်းယူပါတတိက တမာရိမဲ့ခင်ကတောင်းယူတာတယ်ဟိဟိတို့ဒီနှစ်ခုနဲ့ပဲမေဃသစ္စာကိုရောက်အောင်သွားမှာဟုတ်ကလားမဲ့ခင်မှမေဃသို့ဟုတ်ကလားဗျာဟိအဲ့တော့တို့ဒီလောက်ထိရင့်ပန်လာလို့ရှိရင်တမယုကြရှုမှမှုမှအထူးရှုမှမှုကိုပြောင်းပေးပါဒီလိုထင်တယ်ဟိ ဒါကိုပဲဝိအထုပတ္တနာရှုခြင်းဟုတ်ကလားဟိုကိလေသာညင်တဲ့ယုံနေဟုတ်တော့ဘူးလေဟိုယုံနာဖြစ်ပြမြင်နေတယ်တမာရိညာငါတော့ဒါဟိုကိလေသာညင်တဲ့ကြောင်းပြတာတယ်ဗျာဟုတ်ကလားဗျာဟိဟိုစိတ်ကြီးလာပြီးဖြည့်ပြည့်မြင်လာပြီဆိုဒါကိလေသာစင်ကြယ်ကြောင်းပြတာတယ်ဟဲ့ညင်တဲ့အေးချမ်းကြောင်းဒါပြတာတယ်ဟဲ့အဲဒါပြီးလို့ရှိရင်အဲ့ဒီဒီပြနေတဲ့ရှုွက်တဲ့ကလှုပ်ရှားမှုကြည့်၍ဖြည့်တာလေးနဲ့တည်တာလေးအကြောင်းတို့ခွဲခြားပြရတော့မှာဟုတ်လား အဲ့တော့အထူးရှူရမည်ဟုတ်ကလားအဲတို့တစ်ဖက်ကပြောရင်တော့ဟိုဘက်ကတမာရီတီးလာပြီတင်တယ်ဟဲ့သူနဲ့တွဲဘက်ဝရိယတိုးပြီးပါလို့ပြောတာတမာရီနဲ့ဝရိယကအချင်းချင်းရှာညီရမှာဟုတ်ဒီကတီးကြလောက်ဒီကကိုတီးဖို့ရတော့ဝရိယတိုးပြီးရတယ်ဟုတ်ကလားဟင်ဟောဒီဘက်ကတီးလာရင်တမာရီအကောင်းလာရင်ဒီဘက်ကဝရိယအတိုးပြီးအဲ့လိုပြောတာတင်တယ် ဒါကိုပဲဝိအထူပသနာရှုတယ်လို့ပြောပါဗျဟင်အဲ့ဒီခါကျမှထီတာလေးနဲ့တီတာလေးဒီလှုပ်ရှားဖြစ်ပြကြည်ရင်းနဲ့လှုပ်ရှားဖြစ်ပြထဲမှာထီတီတခြားတီလေးတခြားကွက်ပြရမှာတမဟဲ့ဟင်တို့ဒီကနေပြီးတော့ဒီသမာဓိမက်ကင်ကိုပွားရင်မတတ်နဲ့တို့ဟာလားဟဲ့မက်တာကိုရောက်အောင်မထင်နဲ့မက်ဆက်ရမှာခကြီးတစ်ခုဆုံးရမယ်လို့ဆိုလိုသည်မက်ဆိုင်တယ်ကခကြီးတစ်ခုဆုံးတာထင်လေဟင်လမ်းတစ်ခုဆုံးတာ တောင်မကြပြီလို့ဆိုဟုတ်ကလားမကဆိုလမ်းတင်တယ်ဟိဟိကိလေသာမာရင်တော့ကိစတိတိမကောဆိုကိလေသာတပ်ပြီးသွားတာဟုတ်ကလားဟိဒါကိုပဲမကလို့ပြောတာတယ်ဟိလမ်းလို့အတိပဲရအဲ့တော့ကိလေသာတပ်ပြီးသွားတယ်ဆိုတော့ရပ်ပြီးတတ်နေတာလည်းမဟုတ်ဘူးသွားပြီးမတတ်ဖဲလည်းမဟုတ်ဘူးလို့ဆိုလိုတယ်ဟုတ်ကလားသွားလဲသွားတတ်လဲတတ်တယ်ဟိသွားလဲသွားတတ်လဲတတ်ဒီလိုထင်ကြ ဒိုင်းတွိုင်းတတ်သွားမှာကြော်တာတင်တယ်ဟိဟိကိုကြမှာထားပြီးခွာတတ်ဖို့လိုသေးလားအဲဒီကားတွေကတွိုင်းတတ်သွားမှာဟိအဲ့တော့ရာမဂုဏ်နဲ့နေရာတဲ့နိဗ္ဗာန်ဝင်တဲ့နေရာနေမှာပေါ့ဟုတ်ကလားအတားကုန်တဲ့နေရာနိဗ္ဗာန်ဝင်တဲ့နေရာဖြစ်မှာပေါ့ဟုတ်ကလားဗျာအဲ့တော့သူဒီမက်ကလေးနဲ့ပွားပြီးသူသွားနေရမှာထင်တယ်ဗျာဟုတ်ကလားဒီမက်ကမက်ကင်ကဘု து တောင်ဝင်อยู่တလေဟိုဘက်ကတမှုရိယဝင်ဝင်မရအောင်ထင်တယ် ဟုတ်ကလားဟိဝင်နေထွက်တယ်တို့မက်ကင်တင်လေဟိမပွားရင်အတွေးဝင်လာမှာပေါ့ဟိအတွေးဒီကြိုက်ဆွဲမကြိုက်ဆွဲကြောင်မဟုတ်ဘူးလားအဲသူသမုဒိယတင်လေဟိဟုတ်လားတို့အရာဝတ္ထုတစ်ခုကြည့်လိုက်ရင်ဟိုမြင်နာမြင်နေကြတာကြားတယ်လို့ဒီဘက်ကမက်ကင်မဝင်ရင်ဟိုကပါလေးညာလေးဆိုရင်ကောင်းဤသို့ဒီကြိုက်မကြိုက်ဝင်လာမှာပေါ့ဒီလိုဆိုရင်တမှုဟိုတို့ ဟိုဘက်ကဒုက္ခဖြစ်ခြင်းရဲ့အကြောင်းသို့မဟုတ်ဒုက္ခပေးတဲ့ဒုက္ခကောင်းသမုဒယထင်လားဒါကိုမက်ကနဲ့အုပ်ပြီးတော့ပယ်ရမှာထင်တယ်ဟင်သမုဒယသာမက်ကဝင်မှာထင်တယ်ဟုတ်ကလားဟိုនិရောဓရဲ့ဒုက္ခချုပ်ခြင်းရဲ့အကြောင်းကမက်ကမဟုတ်ဘူးလားဟင်အဲ့တော့တို့အကြောင်းအကြောင်းချင်းထပ်ပြီးတော့ပယ်တာထင်တယ်ဟုတ်ကလားဗျာအကြောင်းအကြောင်းချင်းထပ်ပယ်တယ်ဆိုတော့အိုးတို့သမုဒယကိုရှောက်ပြီးတော့ဟင်ဒုတ်ကြီးနဲ့ရမ်းမို့လို့သေးလား ကိုဟာကိုပွားနေတာနဲ့ဟိုဘက်ကအလိုလိုပြေသွားတာတင်ဟိဟိတို့ဒီကမဲခင်ကိုပွားရင်လည်းဟိုဘက်ကသမုဒိယကအလိုလိုမတွေးပြစ်မပြေးပြစ်တော့အပြင်ပြေပြီးသားဖြစ်နေပြီအထူးပဲကိုလိုသေးလားဗျအဲလိုပါဘူးဗျာဟင်အဲတို့ဒီလိုမွားလာလိုက်တာဟုတ်ကလားထီတခြားပြီတခြားဟင်ဒါတွေလည်းပိုင်ပိုင်ခြားခြားသိသွားပြီထင်တယ်ဒီလိုဆိုရင် အဲ့ဒီမှာထိတာလေးကထိတာလေးသိတာလေးကသိတာလေးဆိုတော့ဟုတ်လားအကျိုးနဲ့ကံလေးနှစ်ယောက်ပဲငုတ်တုတ်ကြံတော့ဘယ်မလဲထိန်တော့ဟင်ဟုတ်ကလားဟင်အရင်ကတော့ထိန်တော့သူဝဲချယ်လဲနေတာထင်တယ်ဟုတ်ကလားငါငါငါပြင်းပြထင်တယ်ဟင်တူဟာနဲ့ပြောရင်တော့ဒိဋ္ဌုပါဒံထင်တယ်ဒိဋ္ဌုပါဒဟုတ်ကလားအတ္တဝါရုပါဒဟုတ်ကလားအဲ့ဒီအစွဲထင်တယ်အဲ့တော့ငါမရှိပါဘူး တော့ထိတာနဲ့သိတာသူနှစ်ယောက်ပဲကျူးလွန်ပါတယ်လို့ဒါတို့ဖြောင်းချက်ပေးတာပဲရှိပြီဟုတ်ကလားဒီကနေပြီးသူ့ဆယ်ရှုတော့ထိတာလေးနဲ့သိတာလေးတော့အပြန်အလှန်ကျေးဇူးပြုတာထင်တယ်ဒီလည်းရောက်ခဲ့ပြီထင်တယ်အဲ့တော့တို့ဒီထိတခြားပြီတခြားဒါလေးကွဲကွဲပြားပြားသိတာနဲ့ငါဆိုတဲ့အမြင်သင်ကျေသွားပြီထင်တယ်ငါရှိသေးလားဟဲ့သူ့ကိုပဲတို့ဝိတုဒ္ဓိနဲ့ပြောတော့ဒိဋ္ဌိဝိတုဒ္ဓိ အမြင်စင်ကြယ်သွားပြီလေဟင်ငါမြင်မယ်ငါကြားတယ်ဟုတ်သေးလို့လားဟုတ်ပါဘူးပြီးတော့ကာရကဝေရကသွားရှိသေးတာဟုတ်ကဲ့ငါကပဲပြုလုပ်သည်ငါကပဲခံစားသည်ဟုတ်ကလားတာမီမိဝါသည်ငါကိုငါပိုင်သည်ဟင်ငါကိုငါအစိုးရသည်ဟုတ်ကလားအရှိသေးလားဟဲ့ဒီမှာမရှိတော့တာမတူဒိဋ္ဌိဝိတ္တုဒ္ဓိလို့ခေါ်ဟုတ်ကလားဒီကနေပြီးတာလေးကရှိပြီးဒါပြီးမှဖြစ်မှုပေါ့ဖြစ်ပြီးမှကြံခံစားဟုတ်ကလားဟဲ့ ဒီလိုဆိုစိတ်ကြောင့်ရုပ်ဖြစ်လာတယ်ဟင်ရုပ်ဖောက်ပြန်လို့နာငါပြန်တိပြီးအဲ့တော့တို့ဒီဟိုနာလေးနဲ့ရုပ်ရုပ်ကလေးနဲ့နာအပြန်လာကြည်သူပြုပြီးတော့ခကြီးတစ်ခုသွားနေသည်ဘဝတစ်ခုကိုသွားနေသည်ဒီလိုထင်တယ်ဒီလိုဆိုတို့အတိတ်အတိတ်တုန်းကဟောဟဲ့ဒါနှစ်ခုပဲထင်တယ်တို့အတိတ်ကလေတို့ပြစ္ဆုတ်ပံကူလာတော့ဟောတို့ပြစ္ဆုတ်ပံကအနာကကိုယ်ဝင်ဟောဟဲ့ဟင်ဒီလိုဆိုရင် ဟိုသာဝရဖန်ဆင်းသည်ဟုတ်သလားဟိဟင်ဖရာဖန်ဆင်းသည်ဟုတ်သလားဟိဟုတ်ကလားအဲ့တော့တို့ဒီထိတာလေးနဲ့တိတာလေးအပြန်လန်ကျေးဇူးပြုတာတိထာနဲ့ကင်ခာဝီတရဏဝိတုဒ္ဓိကြုံမှချင်းကင်းသွားအကြောင်းနဲ့အကျိုးနှစ်ခုပဲရှိဟင်အကြောင်းကြောင့်အကျိုးပေါ်သည်ဟုတ်ကလားအကျိုးမီး၍အကြောင်းပြန်ဖြစ်ပြန်သည်ဟုတ်ကလားဟင်ဒါလေးတစ်ခုရှိတယ်တဲ့ အဲဒီနေရာရောက်ရင်ဝိသုဒ္ဓိနဲ့ပြောရင်ကင်္ခာဝိတရဏဝိသုဒ္ဓိဆိုတဲ့ယုံမှမှုကကျော်လွန်သွားပြီဟုတ်ကလားဟင်အဲ့တော့အတိတ်တုန်းကရောဒုဖြစ်ခဲ့တာလားဆိုတော့ဟုတ်ဘူးတင်ဟဲ့အဲနတ်ဟိုတို့နတ်ဘဝကလာရင်နတ်ကတို့လားဟဲ့အဲနောက်တစ်ခါခွေးဖြစ်ရင်ခွေးရတို့လားဟဲ့ဟုတ်ပါဘူးဟင်သူ့အစွဲနဲ့ပဲထင်တယ်ဟဲ့အပြန်လာပြီးကိုယ်နဲ့စိတ်စိတ်နဲ့ကိုဟုတ်ကလားအစွဲကတော့ကိုလုံးတဲ့ဟာကိုပြန်ဆွဲရမှာမဟုတ်ဘူးလား ဟင်ကိုပစ္စည်းကိုပြန်သုံးတယ်လို့ပေါ့ဟဲ့ကိုကကောင်းမလို့တော့ကောင်းဆွဲလေးအတိုင်းဆိုးမှုလို့တော့ဆိုးဆွဲလေးအတိုင်းဟုတ်ကလားအပြန်လန်ကြီးစုပြုပြီးဘဝတွေရနေပြီဟုတ်ကလားဗျာဟင်ဒါလေးကိုသူလွန်မြောက်သွားတဲ့အတွက်ကင်ခာဝိတရဏဝိတုဒ္ဓိလို့ခေါ်ဟုတ်ကလားအဲ့တော့သူအမှုဟာတော့ဖြင့်တိတေခါနှစ်တေခါလဲဟင်ဒီနေရာမှာဟိုပေါ်ပြီးသားဖြစ်သွားပြီထင်ဟဲ့ပြီးတော့တေကံဘသူပဲဝါပြီးသွားပြီထင်ဟဲ့ အဲ့တော့ရွာတွေပါကိုတို့တရားခံမပေါ်ခင်တုန်းကတော့ဓမြတိုက်သွားတယ်ဒီလိုပြောတာထင်တယ်ဟင်အဲလိုက်ပြီးစုံလန်းလို့ပေါ်ထုတ်လိုက်လို့မောင်ဖြူနဲ့မောင်မဲဒီရွာအိမ်ကိုတိုက်တယ်ဒီရွာကိုတိုက်တယ်ဆိုရင်ဓမြတိုက်မှုဟာလုံးလုံးဟိုပျောက်သွားပြီထင်တယ်မောင်ဖြူနဲ့မောင်မဲတိုက်ပြီးဟုတ်ကလားအိမ်လုံးကမသိခင်ကပါဓမြတိုက်ပြီးပြောနေရတာဟုတ်အခုတော့ဓမြတိုက်တာမှမဟုတ်ပဲမောင်ဖြူနဲ့မောင်မဲတိုက်ဟုတ်ကလား နော်ဒီမှာလည်းထိပြီးယုံနာနှစ်ပါးထင်ဟဲ့ငါရှိသေးလားရှိဘူးသွားပြီဟင်အဲ့တော့တို့ကိုခုံယုံတဲ့ပြီအဲ့ခါကျမှတို့ဒီထိတာလေးနဲ့တိတာလေးဟုတ်ကလားမြင်မမြင်ကောင်းမကောင်းပိုင်မပိုင်ဟုတ်ကလားဒါလေးကိုသိပြီဟုတ်ကလားဟိဟင်သိတော့မယ်သိတော့မယ်ဒီအကျိုးနဲ့ကံလေးကိုလည်းခုံပေါ်ရောက်သွားပြီထင်တယ်ဟင်အဲဒီ သုံးခုတစ်ခုခုသာယောဂီမြင်ရတယ်သုံးခုလုံးမြင်နိုင်ဟုတ်ကလားချိုးယောဂီကသူနေရာမှာအဲပေါ်လာတဲ့ရွေးကနေဆိုပြောက်ဟုတ်ဒါတော့မြင်နေတာပါတစ်ခုပဲမြင်ရသုံးခုလုံးလိုက်မြင်ဖို့ထုံးတာမရှိဟင်အဲ့တော့ဒီအနိစ္စကိုမြင်တဲ့ပုဂ္ဂိုလ်ကလည်းဟိုဒုက္ခနဲ့အနတ္တကိုကိုယ်ဟာကိုယ်စိတ်တညာနဲ့တာပြောရတာပါပဲဟုတ်ကလားပေါ်လာတဲ့ပြစ်ကြသွားဟုတ်ကလား ဒါဆိုဒုက္ခလက္ခဏာထင်တယ်အဲ့တော့ဒီဒုက္ခလက္ခဏာတစ်ခုပေါ်လို့ရှိရင်လေကျန်တဲ့အနိစ္စနဲ့အနတ္တပေါ်ဒီသုံးစဉ်တစ်ခုပဲပေါ်ရတာဟုတ်ပဲအင်းသုံးမျိုးလုံးပေါ်ရုံထုံးတာမရှိဒါကိုညာရဲ့အတိမ်နဲ့အတိုင်းပေါ်ရမှာထင်တယ်သူတနည်းအားပြောခဲ့တယ်ဟွာလာဟေဟိုလက္ခဏာမြင်ရတာအမြင်ပိစုပဋ္ဌာမြင်တိုင်းပေါ့ဟုတ်ကလားအဲလက္ခဏာမြင်ရတာအမြင်ပိစုပဋ္ဌာမြင်ဘသူကလှုပ်ထားတော့ဆိုယောဂီတို့လှုပ်ခဲ့တာ မှတ်တုံးကတွေကစိစယုံနေတာမှတ်တာစူးစိုက်မှုနဲ့သိပိုင်မှုမပါရင်လက္ခဏာမြင်နဲ့တက်နေမှာညာအောင်ဟင်မှတ်တုံးကဟိုစိစအားကပါတော့တော့ပါတော့ပါမှာပဲထင်တယ်သူမပါဘဲဖြစ်ဘူးဟုတ်ကလားစိစအားဒီမကဘူးစူးစိုက်အားပါသုံးပြီးတက်လာတဲ့ယောဂီကရာသမြင်နဲ့တက်မှာပဲဟုတ်ကလားအဲတိတက်ပူထူတာမြင်ရမှာပေါ့တိတက်ပူရှင်းလင်းရမှာပေါ့ဟုတ်ကလား တကယ်လို့စေတံအာသုလိုက်အားတယ်မဟုတ်ဘူးညံသုံးတဲ့အတွက်အကင်းအညာအထာသိပြီးအကင်းပါပါလေးနဲ့တက်လာတဲ့ပုဂ္ဂိုလ်ကြတော့သိပိုင်မှုအားကောင်းတဲ့အတွက်ပြစ္ဆုပထမင်းနဲ့မြင်ရမှာသူဒီထုတ်ထိတ်ပဲဟုတ်ကလားသူကဟိုညံသုံးအော်သုံးခုလုံးစုံတော့ကွဟုတ်ကလားသူမှစေတံမှုလည်းရှိတယ်သူဆိုင်မှုလည်းရှိတယ်ဟုတ်ကလားသိပိုင်မှုတိုးတဲ့အတွက်သူ့အပြင်ကြတော့လက်ဝါးပေါ်သိသူသိတင်မလို့ရအဲ့တော့တို့ဒီအမြင်မှာလည်း ဟိုအနိစ္စမြင်ပြီခုနကဖေးကအားလောက်နဲ့တက်တဲ့ပုဂ္ဂိုလ်လိုပဲယူဆတာအဲဒုက္ခလက္ခဏာတိမြင်လို့ရှိရင်တော့ဒါတို့ခုနပြောတဲ့သူ့လိုက်အားနဲ့တက်တဲ့ပုဂ္ဂိုလ်မှဒီလောက်တင်မြင်နိုင်တယ်ထင်တယ်ခုနဒါလေးကိုရှင်ရေးရှင်နဲ့သဘောပဲအကောင်တယ်လုံးတရားရှိဘူးတို့သာကတော့နာတန်အာသာရကဌိနာလို့ဖွင့်တာပါအနေသားမရှိဘူးလို့ဆိုလို့တကွယ်သို့တော့ရှုွက်တဲ့မြင်တဲ့ယောဂီတူရဲ့အပြောကြတော့သဘောပဲဖျားဒါပြောတာပဲဟင်အဲလှုပ်လှုပ်ကြီးပေါ်လာတဲ့ကြည်တဲ့တကယ်မရှိဘူးသဘောပဲ ဟုတ်ခလားအင်းရိုးရိုးကလေးပေါ်လာတယ်စိုက်ကြည့်တကယ်မရှိသဘောပဲဟုတ်ခလားဝင်နေဆိုလည်းပြောတာပြောနေတာတကယ်ရှိလို့လားအဲထွက်တယ်တော့ပြောတာပြောနေတာတကယ်ရှိလို့လားအေးအဲ့ဒီဒီမြင်တာတော့ဒါပြည့်စုံပဋ္ဌာန်မြင်ကြမှာထင်တယ်ဟုတ်ပြပိုင်မှုကြမှာထင်တယ်ဟဲ့စေစာအားစူးစိုက်အားပြပိုင်အားပြပိုင်အားတော့အကင်းညာပါတဲ့ယောဂီဖြစ်ရမှာပေါ့ဟုတ်ကလားဟဲ့ဒီသုံးခုဟာသူအာတန်ရာလိုက်လို့ဟောဟောဒီ လက္ခဏာညာသုံးခုမှာတစ်ခုပဲမြင်ရသည်ကိုယ်တန်ညာမြင်ရပြီးဟုတ်ကလားနှစ်ခုကစိတ်တညာနဲ့ချက်ပြောတာပါရှုပ်ွယ်တဲ့တော့တစ်ခုပဲမြင်ရပါလိမ့်ဟုတ်ကလားဗျာအဲ့တော့တို့ရင်ကဒီလှုပ်လှုပ်လှုပ်လှုပ်တို့လှုပ်ပြောက်တို့ဟုတ်ကလားအဆိုင်ခဲမရှိလို့ဆိုတာအရင်ကကောင်းမရှိဘူးလားမွေးကြရရှိတာထင်တယ်ဘာလို့မမြင်တော့ကိုရောဟင်းလို့ကိုရောမကြည့်လို့တယ် ပုတ်ကလားဟင်ဘာလို့မမြင်တော့အဲ့တော့တို့ဒီအာနိစ္စကြတော့တန်တတိဆိုတဲ့ဖြစ်စဉ်ကအများအားဖုံးနေတယ်တို့ပြောပညာလေးခုထဲမှာတန်တတိဆိုတာပါဘူးလားတန်တတိတို့တမုဟာတို့လေဟင်ပြီးတော့တို့ကနာတို့လေတန်ဌာနတို့လည်းသုံးတယ်ကနာတို့လည်းသုံးဟုတ်ကလားအဲ့တော့ဒီအနိစ္စလက္ခဏာကမွေးကလေးကပါတာပဲခုမှပါတာမှမဟုတ်ပဲသို့တော့ဖြစ်စဉ်ကြီးကရှုပ်ွက်ထဲမှာတွေ့နေတယ်ဟဲ့အဲ့ဖြစ်စဉ်ကြီးကဒလသထင်တယ်ဟဲ့ အဲဒလသတွေ့နေရတဲ့အတွက်အဲ့ဒီတို့တန်တတိပညာဖုံးနေတဲ့အတွက်ဒီအနိစ္စကိုလူတိုင်းမမြင်နိုင်ဘူးတဲ့ဟင်အခုတော့အဲ့ဒီပေါ်လာတဲ့ဖြစ်စဉ်ကိုစူးစိုက်အားနဲ့သုံးကြည့်မှသူကွဲမှာတယ်အဲသုံးမကြည့်ရင်တမာရဉာဏ်လို့ခေါ်တဲ့ခုနကဖြစ်စဉ်ကြီးတဲ့တွေ့နေမှာ ဖြစ်ပြဲဖက်တွေ့နေမှာဟုတ်ကလားဗျာအဲ့တော့လာတင်ကြတော့လေဖြစ်ပြစကားပဲရှောင်နေတယ်ညာစကားမပါလာဘူးဟုတ်ကလားအဲဘာဖြစ်လို့တော့ခုနတန်တတိပညာကဖုံးနေလို့ အနိစ္စမြင်နိုင်ဘူးတဲ့ဗျဟင်ဒုက္ခကြတော့ဘသူကဖုံးဆိုဣရိယပုခဖုံးဟင်อืมထိုင်လို့ညောင်းတော့ဗာလေးလုပ်လိုက်ကြချက်ပြင်လိုက်တာဟင်ဟင်ဟုတ်ဗျာဟိုတရားသိကျင်တဲ့သူတို့ဒုက္ခပြပဲပြတော့လဲကြောက်လို့တဲ့ပြင်ပြည့်ဟုတ်လားဗျာတခါတည်းတို့ထိုင်ရတာညောင်းတော့ရဟိရတာညောင်းတော့ဇင်းကြဟိအဲဇင်းကြလေးနည်းနည်းညောင်းတော့ပြန်ရလိုက်အောင်သူဟိ အဲရလိုညောင်းတော့အဲတို့ဘာတော့ဟိပြန်ထိုင်လိုက်အောင်ဆိုဟိဒီလိုကြီးတဲ့ထိုင်ခဲ့ရဟဲ့သွားဟဲ့နဲ့ညောင်းကြတော့ပြစ်လဲအိတ်ကြသို့ဟုတ်ကလားအဲ့တော့ဒုက္ခမြင်နိုင်ပါမလားဟိအဲ့တော့ဒုက္ခကိုဣရိယာပုဂ္ဂိုလ်ဖုံးထားပြီဟုတ်ကလားအဲ့ဒီဖုံးထားတဲ့ဣရိယာပုဂ္ဂိုလ်တို့ခုတထိုင်နဲ့ကိုတေးချာချာမိကြနာနာထိုင်တဏှာကြီးနဲ့မလှုပ်နဲ့နဲ့ဆုံးမပြီးကြည်တော်တာတယ်ဟိဒုက္ခပေါ်ခြင်းလို့ ဟုတ်ကလားဟင်ဘာဖြစ်လို့တော့ဒီဒုက္ခအင်းဒီဒုက္ခဟောဘယ်သူဖုံးထားတာဣရိယာပုဖုံးထားတယ်ဟုတ်ကလားအနတ္တကြတော့ခဏကဖုံးထားသည်တဲ့တာနာနမိတ်ကြီးတင်တယ်ဟဲ့ဒါအစုခဲကြီးဖြစ်မနေဘူးလားအဲ့တော့သူကအဆိုင်ကျဖြစ်နေတော့အတ္တလို့ထင်ရတယ်ကိုတယ်လို့ထင်နေထင်နေရတယ်တဲ့တောင်းမို့အနတ္တကိုမမြင်နိုင်ကြတာဟုတ်ကလားဗျာအဲ့တော့တို့အကင်းညာပါမှ ဒီအဆိုင်သေးလေးကိုကြည့်ရင်မှတကယ်မရှိဘူးသဘောပဲဆုံးဖြတ်နိုင်သည်ဟုတ်ကလားဗျာအဲ့တော့တို့ဒီထိအောင်လဲတို့ဒီမကဘွားမှာထင်တယ်ဟဲ့အဲ့တော့ဒီလမ်းကိုဘယ်ရင်ဝင်ခွင့်ရတယ်လဲမဲကင်းရင်လောကရောဟင်အဲ့တော့တို့ဒီဟိုမက်လန်းကိုဘယ်ရင်ဝင်ခွင့်ရတယ်လဲဟောမတို့ပြောမှလိုက်အောင်ဟင် ဗျာကြက်တူရွေးတင်ပေးရတယ်လို့ကြီးပဲဟင်ဟင်ဒီမက်ကင်ကလို့လို့တခြားရှိဘူးတင်နေအဲ့တော့ဒီမက်ကင်နဲ့သွားနေရမှာအဲ့တော့တို့ဒီငါမရှိဘူးလို့ဟိုအတိအဆုံးဖြတ်လိုက်တယ်တင်နေအမှတ်ကတော့ဖြစ်ပျက်ကိုပြနေမှာတမာရီကတမာရီညာကိုပဲပြပြနေတာကိုဗျအဲ့တော့တမာရီနောက်ကဒီပတိနောက်ကရှိတဲ့အတိအရာထိတာလေးကတခြားတိတာလေးကတခြားထုံဆက်ချက်လိုက်ချရတယ်တင် သူတို့တို့တမာရီလို့ခေါ်တဲ့တတိကဟိုတက်အုပ်ချုပ်ရေးနဲ့တူဟင်အတိကအရာအုပ်ချုပ်ရေးနဲ့တူအဲ့တော့တို့တိုင်းပြည်တပြည်ကိုသိမ့်တဲ့ကာလတက်ကနေနေသိမ့်ပြရတယ်အရာကဒီတန္တရာအုပ်ချုပ်ရေးဝင်ရတယ်ထင်တယ်တရားသိရင်ကြီးတို့ဘာတို့ညာတို့ပေါ့ဗျာဟုတ်ကလားအဲ့တော့တတိယရှိရာဖြစ်ပျက်ကိုပြသွားမယ်ဟုတ်ကလားအဲအတိကနောက်ကဖြီတခြားဤတခြားဒါကိုခွဲခြမ်းပြီးတော့သူကဆုံးဖြတ်ပေးတယ်ဟုတ်ကလားဗျာဟင် အဲ့တော့တတိနဲ့အတိဒီလိုသွားနေလို့ရှိရင်ငါပဲကျင့်ထားနေဟိုတီလာကအလိုလိုစင်ကြယ်တာတင်နေဟဲ့တီလာမဲ့ကြထိုးလို့ဖို့တို့တီလာအဲ့တော့တို့ဒီငါဆွဲလေးဟိုတည်ငါရှုွက်ထဲကျင်းလိုက်တာနဲ့တပြိုင်တည်းဒါမတရဘူးထင်တယ်ဟဲ့သူ့အမှုတွေကိုစိတ်ပြီးဒီငါဆွဲကြောင့်ရှုလို့နဲ့အမှုတွေစစ်ပြီးလို့မဲ့ကြတဲ့ချိန်ကဒိဋ္ဌိပေးရမှာတင်တယ်ဟဲ့ဟင်အဲ့တော့အဲ့ဒီခါကျမှတို့ငါဆွဲကုန်ပြုတ်မယ် ဒီတော့ငါမရှိတာတော့ပဲရှိသေးတယ်လေဒါကိုတို့သီလတော်တော်စင်ကြဲနေပြီတယ်လေဟဲ့ဟိုငါသွဲကြောင့်ကျူးလုံးမဲ့အစ်စ်တီကျူးလုံးမလားဟဲ့ဒီကနေပြီးတော့အဲ့ဒီအထီလေးနဲ့အသီးလေးတော့အပြန်အလှန်ကြီးစုပြုတ်နေတယ်လို့သိရင်သီလပိုးစင်ကြဲမစင်ကြဲဟင်အဲ့ဒီအထီလေးရဲ့လှူရှားမှုအသီးလေးရဲ့လှူရှားမှု ကြည်ရင်မတ်တနဲ့ဟုတ်ကလားမမြဲဘူးမကောင်းဘူးမပိုင်ဘူးလို့ခါခါနာနာသိရင်သီလပဲလေတော့နောက်ဆုံးမလားရှိတိုးမလား ပူရေးပူရေးစင်ကြယ်မှာဟင်အဲ့တော့သီလရတော့တို့အထူးလုပ်ဖို့လိုသေးလားဟင်ပောက်ကလားရှိကဟိုတပ်ဖွဲ့နှစ်ဖွဲ့ခေါ်မှာပေါ့လေတတိကသမာဓိမခင်သုံးပါးနေမှာပေါ့အတိကပညာမခင်နှစ်ခုနေမှာပေါ့အဲရှိတဟိုတိုက်လို့အောင်မမြနောက်ကလိုက်သိမ့်နဲ့ဟုတ်လားပေါ်တာနဲ့တူထမာလားသီလကတော့ဟုတ်ကဲ့ဟင် तू ကဘာလိုက်တိုက်ဖို့လိုသေးတော့ဒီလိုဘူးအဲ့တော့ဒီဒီအောင်မဲ့တို့ဒီတတိနဲ့အတိနဲ့မက်ခင်နဲ့ပွားနေရမှာထင်တယ်ဗျာ ကွာနေခုနဒီနေရာလေးမှာအေးရိတ်ကနေဆိုပြောက်ရွေးပြောက်တယ်နဲ့ဟုတ်ကလားဒါမှမဟုတ်ရင်လည်းမှန်ရင်မှန်ရင်နဲ့မှိန်ပြီးလေပြောက်တတ်ပါတယ်ပြောက်ဟိဒါလည်းဒါပဲရှိဝမှာထင်တယ်တခြားရှိဖို့ရှိသေးလားဘာဖြစ်လို့တော့တရားခံကဒီနေရောက်တဲ့ကိုအမှုတွေဒါများတကိုးဗျဟိတရားခံကတော့သူတို့နေရောက်တဲ့ထင်တယ်ဟိဟိ၃ယောက်ရှိသလားရှိဘူးအဲသူတို့ကလည်း တရားခံလို့လာပြောတာထွက်ကျူးလွန်ပြရတာတင်နေတကယ်အခါပေးရနောက်ကအထိန်တော်တယ်ဟင်အခါပေးဘယ်သူတော့အထိန်တော်ထိန်တော်ဟင်ကလေးယူမယ်ဖွဲ့ပြီးထမနဲ့တအုပ်ကုန်တာသူ့ကြောင့်ဟုတ်ဟေးငါဆွဲကြီးလို့တို့ဖြစ်တာဟင်အဲ့တော့တို့သူ့ဝဲဖိနေရမှာဘယ်နေရာရောက်ရောက်ထိပြီးယုံနာတစ်ပါးရဲ့ဖြစ်ပြက်ဟုတ်ကလားတမာရိညာနဲ့မြင်နေတဲ့အမြင် အဲ့တမာရင်းညံနဲ့မြင်နေတဲ့အမြင်ပေါ်ကိုပဲစိုက်ကြည့်ရမှာတယ်ဟဲ့ပညာပေါ်ပွင့်နေတာကိုဟုတ်ကလားထိုးတွင်းညံကိုယ်ပိုင်ညံသိကျင်ရင်အဲ့ဒီပြနေတဲ့တမာတိညံတဲမှာစိုက်ကြည့်လာမှာဒါပဲတင်နေအဲစိုက်ကြည့်တော့ရှူရင်းရှူရင်းနဲ့ခုနကရွေပြောင်းဟုတ်ကလားမိန်ပြောင်းဒါမဟုတ်တော့ဘယ်နဲ့သူဒီပေါ်လာလိုက်ကြောက်လိုက်ပေါ်လာလိုက်ကြောက်ကြသွားလိုက်ပေါ်လာလိုက်ကြောက်ကြသွားလိုက် ဟုတ်တယ်နိုင်ဟင်သူဟိုစာပြောပြောလို့ရှင်တော့ပြီးခဲ့တဲ့အပိုင်းတော့ကဒီဖြစ်စဉ်လေးတစ်ခုရဲ့အစာရော အလယ်ရော အဆုံးရောသူမြင်နိုင်တယ်ဟုတ်ကလားဟိစာလို့တော့ဥပတိပင်ပေါ့ဒီနေရာကြတော့အလယ်ဆိုတဲ့ထီမရှိတော့အစနဲ့ဆုံးမရှိတော့ပုံညာလာလိမ့်မယ်ထင်တယ်ဟင်အလယ်မှာတော့ဒီချိန်မှမရှိတော့ပဲဖြစ်ပြီးပြတ်သွားတာဖြစ်ပြီးပြတ်သွားတာဖြစ်ပြီးပြတ်သွားတာဟုတ်ကလားဟိ တိုင်းဒီရင်ရှိပါအောင်မလားဟင်အဲ့ဒါကိုတို့စားလို့ဥဒိယဖယညာဥဒိယဆိုဖြစ်တာတင်ဟဲ့ဟင်ဝရကပြက်တာတင်တယ်ဖြစ်ပြီးပြက်ဖြစ်ပြီးပြက်ဒီလာကုန်ရှိတော့ကြောင့်ဒီမှာပေါ်လာလိုက်ပြက်ကြသွားလိုက်ပေါ်လာလိုက်ပြက်ကြသွားလိုက်ပိုးမြန်ပါညာလာပါလိမ့်မယ်ဒီဟိုတို့တွေ့နေတဲ့တမာရိညာကြောင့်တွေ့နေတဲ့ဒီဖြစ်စဉ်လေးဟင်ဟိုရှုပ်ွက်တဲ့တွေ့လာဟိုယုံနာဖြစ်ပြဖြစ်စဉ်လေးမဟုတ်ဘူးလား ဖြစ်စဉ်လေးကပေါ်လာလိုက်ပြက်ကြသွားလိုက် ပေါ်လာလိုက်ပြက်ကြသွားလိုက်အဲ့တော့ဒီတွေးနေတဲ့ဖြစ်စဉ်ကတမာရိညာညောက်ထင်တယ်ဟဲ့ပေါ်လာလိုက်ပြက်ကြသွားလိုက်ဒါလေးသိနေတာပညာဉာဏ်ထင်တယ်ဟဲ့ဟုတ်ကလားတမာရိညာပေါ်မှာပညာဉာဏ်ဟိုစိုက်ပြီးမှသိမှထင်တယ်ဟဲ့အထူးရှုမှသိမှထင်တယ်ဟဲ့ဟင်ဒါကိုဝိပဿနာပြောတာပါဟုတ်ကလားအဲ့တော့တို့ဒါလေးရှုနေရမှာဗျာအဲ့တော့ပေါ်လာလိုက်ပြက်ကြသွားလိုက်ပေါ်လာလိုက်ပြက်ကြသွားလိုက်ဉာဏ်တရားဟုတ်ကလား ထိုင်းနေတဲ့ယောဂီတယောက်ဆိုလို့ရှိရင်ဟိုခန္ဓာကိုယ်မတွေ့ရတော့ဘဲနဲ့လှိုင်းတဲမှာစီးနေရတယ်လို့ဖြစ်နေတာတပြားတချို့များမူးတယ်တောင်လျှောက်တတ်ပါတဲ့ဒီနေရာဟင်အဲဟိုဖြစ်ပျက်ကမြန်းနေပြီကိုဗျအဲ့တော့ဟိုလှိုင်းပေါ်မှာတက်စီးနေရတဲ့ပုဂ္ဂိုလ်တယောက်လို့ဟင်ခန္ဓာကိုယ်တွေ့တော့မူးနေတတ်ပါတယ်ဟင်မူးတယ်လို့လည်းတချို့ပြောတတ်ပါတယ်ဟုတ်ကလားဗျဒီညာရောက်လာရင်ပေါ့ ဟိမကင်ရင်ဒီထိရောက်လာတယ်ထင်တယ်အဲ့တော့ညာဆင်းဟို10ဆင်း15ဆင်း16ဆင်းဆိုတာတို့ဟာဘာတော့ကားသွားလို့ရှိရင်ဟိုဟိုကားလမ်းဘေးမှာတွေ့ကြတဲ့စခန်းလေးတွေနဲ့တူတယ်ထင်တယ်ဟိစခန်းလေးတွေတို့မို့ရွာလေးတွေနဲ့တူတယ်ထင်တယ်ကြွာသေးရွာကြီးရှိသလိုဟုတ်ကလားအဲ့တော့တို့ဒါလေးတို့လာတွေ့ရမှာဗျာဟင်ဈေးဉဏ်ကမ္မထာစီးထမ်းလို့ရှိရင်တခါတခါနာကိုအပေါ်ပိုင်းဟာပေါ့နေတာပါဟင်အော်အော်ပိုင်းကြီးဟာတခါလဲ ဟွာလုံနေတာဗျအဲလေထဲကိုရှောက်နေရတော့ပေါ့ပေါ့ကြီးဟုတ်လားတချို့ရှောက်မှမသိဘူးလို့လည်းရှောက်တတ်ပါဟုတ်ကလားတချို့ကိုမရှောက်ရဘူးလို့လည်းရှောက်တတ်ပါတို့တို့ဟွာလာရဲ့ဟိုရေလွာရှော့ပြီးပြီးတယ်လို့တယ်ဟင်ကိုကိုကတိုင်းကိုပုတ်ပက်နဲ့ရှောက်နေဖို့လို့တော့တင်ညာရောက်နေတဲ့ပုဂ္ဂိုလ်တယောက်ရဲ့ဖြစ်ပြီးဖြစ်တာရှိတဲ့သဘာဝဒါရုပ်တို့ရဲ့ဟိုဖောက်ပြခြင်းသဘောနာရဲ့တည်ခြင်းသဘောနောက်ကရှိနေတဲ့သဘာဝမဟုတ်ဘူးလားဟုတ်ကလားဗျာဟင်လမ်းလျှောက်လို့ရှင်လဲသူက အောက်ပိုင်းကြီးကကြွအောင်တက်နေတတ်ပေါ့နေတတ်ဟုတ်ကလားဗျဟင်ဒါဟိုဒီညာရောက်နေတဲ့ပုဂ္ဂိုလ်တယောက်ရဲ့ခံစားရမှုဟုတ်ကလားအဲ့တော့ဒီနေရာရောက်နေတဲ့ပုဂ္ဂိုလ်တယောက်ဟာဒီညာမှာကြတော့သူကနှစ်ပိုင်း꿰သွားပြန်တယ်ဟိုဝင်ကာသာအနုပိုင်းဟင်ပြောအတော်ကြားလာတဲ့ချိန်ရဲ့အရင်ပိုင်းထင်တယ်ဟဲ့အဲ့ဒီအနုပိုင်းရောက်တဲ့ဟိုရောက်ခါသာယောဂီတယောက်ကြတော့ မျက်စိတဲကအလင်းနေအဝင်းနေဒါတွေလည်းပေါ်တာပါပြီးတော့ဒီခံစားရတဲ့ဒုက္ခဝေဒနာဟိုပြီးခဲ့တဲ့ညာနေလောက်ပြင်းထန်တော့ပေါ်တော့ပေါ်တာပဲဟင်ရုပ်ရှိဖောက်ပြန်မှာပဲထင်တယ်ဟဲ့ဟင်ရှိပါပေါ်မှာပဲတို့တော့ပြင်းထန်တော့ဟိုတင်ရကြတော့ဘောင်းဆိုစိတ်ကပေါ့သွားတယ်ကွစိတ်လေးလေးလားဟဲ့အဲစိတ်မလေးရင်ကိုယ်လည်းမလေးဘူးပေါ့ဗျဟုတ်ကလားစိတ်ဖောက်ပြန်မှကိုယ်ဖောက်ပြန်တာကိုအဲ့တော့ဒီနေရာရောက်နေတဲ့ယောဂီကြတော့ဒုက္ခဝေဒနာပေါ်တော်လည်းပဲသူ့ပေါ်ကိုတိတ်ကြီးမစိုက်တော့ဘူး ဟုတ်ခလားဘာလို့သူ့တဲ့ကောင်းတဲ့ပြချက်တွေ့နေတာဟုတ်ဗျာဟင်ဟင်အဲသူ့တဲ့ကောင်းတဲ့ပြချက်ကတွေ့နေပြီအဲကြည့်လိုက်ရင်မျက်စိတွေကလင်းနေလက္ခဏာဒီလိုလဲပေါ်တာပါအချို့အားကောင်းတဲ့ယောဂီကြတယ်ခန္ဓာကိုယ်အတွင်းထဲမှာကိုလာရောင်ကြီးသားတယ်လို့ဒီလိုလည်းဖြစ်နေတတ်ပါဟုတ်ကလားအဲခန္ဓာကိုယ်အတွင်းထဲတင်လေဟင်လာရောင်ကြီးသားနေတယ်လို့ဒီလိုလည်းဖြစ်တတ်ပါတယ်ဗျာ ဟင်ဒီညာရောက်နေတဲ့ပုဂ္ဂိုလ်တူရဲ့ဖြစ်ခင်ပြောတာအဲသိနေတဲ့ညာစဉ်ပြောတာလားဟင်တချို့ကြတော့တခါတည်းသူ့မျက်စိဒီပါဇတ်တရားနဲ့ထွက်နေတဲ့အယောင်တွေအပြင်ဘယ်လောက်ထိရောက်တယ်ဒီလိုလည်းပြောတာပါဗျာဖွင့်ခြင်းတော့ဟုတ်မှာဟုတ်ပါဘူးဟင်တချို့ကြတော့လေအဝေးကနေသူ့မျက်နာတဲ့တဲ့ကိုလာရောက်ကြီးလာထိုးနေတယ်လို့လို့ဒီလိုလည်းလျှောက်တတ်ပါတယ်ဗျာဟင်တချို့ကြတော့လေဒီနေရာလေးမှာအလင်းရောင်အနှဲငယ်မြတွေးရတယ်လို့ ဒီလိုလဲလျှောက်တတ်ပါတယ်ဗျာဟင်ဟုတ်ကလားဟင်ဒီနေရာမှာဖြစ်တတ်တာဟုတ်ကဲ့အလင်းရောင်ပေါ်တတ်ပြီဟိုဒါတို့စိတ်ကြောင့်ဖြစ်တဲ့အလင်းရောင်တွေဟုတ်ကဲ့အဲအလွန်အားကောင်းတဲ့ပုဂ္ဂိုလ်ကြတော့ဥရုသမုဋ္ဌာန်လို့ခေါ်တာပေါ့ကိုပါပါလာတဲ့ပုဂ္ဂိုလ်တွေကြတော့အပြင်လိုတခါလဲမျက်စိမှိတ်မှိတ်ဖွင့်ဖွင့်အပြင်မှာကိုရုပ်ကကိုထွက်နေတတ်ပါဟုတ်ကလားတို့ဝေဘူးဆရာတော်ဘုရားကြီး တရားနှလုံးသွင်းလို့ချင်းသူခန်းတခန်းလုံးနင်းနေတတ်တယ်လို့ဒီလိုတကြားဘူးပါဇာတုတုတ္တပါသူနာအနိကမြင်ဘူးတာမဟုတ်တော့တိကြတုံကြောနိုင်ပါဘူးဟုတ်ကလားပြီးတော့တို့ဒီရှေးပုဂ္ဂိုလ်တွေပုဂ္ဂိုလ်ဒူးတွေရဲ့တရင်နဲ့ကြည့်တော့တိချတောင်ဥတီလောကသူကဟိုတို့လေဒီဆရာတော်ဘုရားကြီးရဲ့တပည့်ရင်းကိုလေဒီဆရာတော်ဘုရားကြီးကြမ်းကြည့်တယ်လို့သူလည်းတွေ့နေအဲ့လိုပတ်တခေါင်တဲ့ပုဂ္ဂိုလ်ပါအဲ့တော့သူဒီလေဒီမာနေတော့က သူဘင်းညာလျှောက်လို့ရှိရင်နှစ်တောင်တိုးနဲ့ထိုးဆိုသူရှိတဲ့တွေကိုဒီအလင်းရောင်ကြီးအများတန်းပါဟင်ပါနေတော့လေဒီဖျာတော်ဘုရားကြီးကဟိုကုရီတရင်နဲ့ဟိုညပေါ်လေဟိုညဆိုစိတ်ငြင်းလေးတွေသူစိတ်ညာလျှောက်နေနေမှာဟိုဟင်ဟိုတို့ညဟာနိဗ္ဗာန်ရဲ့တသိတ္တိတာလို့ဒီလိုလေဒီဖျာတော်ဘုရားရဲ့ချစ်ကျူးတယ်အေးအေးတယ်တယ်ဖိတ်လဲဖိတ်နေတယ်တယ်အဲ့တော့တို့လူသားတွေကတန်မိုးရှိတာကြီးကိုမိတ်ပြည့်တယ် နေ့တမိုးမရှိတာကြီးထကုန်လို့ရွာသေးရွာသေးပြောတာဟုတ်ကလားဟဲ့အဲ့တော့တို့သူတော်ကောင်းတွေကျတော့ညတန်ဖိုးရှိတာကိုသုံးနေ့ကြမှာဖြစ်တယ်လို့ဟုတ်ကလားအဲ့တော့ဆရာတော်ဘုရားကြီးကဟိုကကုတီတက်ကအပြန်ကိုလှမ်းမြင်ဟင်လှမ်းမြင်တော့ဟိုတိချတောင်ဆရာတော်ဖြစ်မဲ့ပုဂ္ဂိုလ်ကဥတီလောကကဉာဏ်လျှောက်ရင်တို့ဥရုသမုဋ္ဌာလို့ခေါ်တာပေါ့ခန္ဓာကိုယ်ကထွက်တော်တာဟိုစိတ်တွေမကတော့လေဟင်အဲ့ဒါကြီးမြင်နေတော့ ဒီတိုင်းဆိုရင်ဟုတ်ကလားဒီကြောင်းစာပင်တိုင်ကြီးတဲ့နေလို့ရှိရင်သူ့အတွက်အန္တရာယ်ရှိနိုင်ပြီလို့သူဆရာတော်ကြီးအဲ့လိုယူဆဒါနဲ့နောက်ရကြတော့မောင်တီလောကမိတော့ထပ်ပြီးအထုတ်ရင်ကောင်းမယ်လို့ပြောအဲ့တော့ဥတီလောကထင်တာငါကိုဟာပေါ့ချီရခြင်းတူလို့မကျင်တတ်လို့ပြောတာထင်တယ်လို့အဲ့လိုမာနဝင်သွားတယ်ဆရာရဲ့စေတနာကတမျိုးသူဖြစ်သွားတာတမျိုးလေအဲ့ဒီမှာတော့ဟိုကြိုက်ထူသစ္စာအတောင်ဘက်ကိုတော်ထွက်သွားတာ ဟင်တို့ဆိုလိုရင်းကတော့ဒီညာရောက်ရင်ဒီအလင်းရောက်ဟုတ်ကလားစိတ်တင်မဆဟုတ်ကလားအားအလွန်ကောင်းလို့ရှိရင်ကိုပါထပ်တတ်တာကိုပြောတာပါဗျာဟုတ်ကလားဒါဩဘာတော်လို့ခေါ်ဟုတ်ကလားပြီးတော့ PTR တွေလည်းအလွန်ကောင်းနေတာအသိထရင်တစ်စိတ်၆လို့မထင်ပါနဲ့ဟုတ်ဟုတ်ကလားကျက်သိထရင်တစ်စိတ်၆လို့မဟုတ်ဘူးလားဟင်ဟင်ဟင် ကဲသိမ့်ထားအဲပီတိအားကောင်းရင်သူဒုခေါ်တော့ပါပေါ့ကွယ်ဒါခုတ်တကပီတိခေါ်မှာပေါ့ခဏိကပီတိတို့ဆိုပီတိအားငယ်လေးတွေရှိတာပဲဟုတ်ကလားသူအပေါ်ညာရောက်နေတဲ့ပုဂ္ဂိုလ်များကြောင့်ခေါင်းကနေရေခဲကြီးလိုအေးပြီးဆင်းသွားတာတို့အဲခတိယောကနေရေခဲကြီးကြီးကဲလိုအေးဆင်းသွားတာတို့သွားဟိုဖရဏပီတိခေါ်တာပေါ့ပီတိ၅မျိုးထဲမှာဒါကအထက်ညာကြီးတွေမှာတွေ့တာပါအောင်ညာတော့ပြအဲ့ဒီကျက်သိမ့်ထားတာတို့ဟုတ်ကလားဒါတော့ရှိတာပြီးတော့ပတ္တတိကိုလည်းအလုံးအေးနေတတ်ပါ ပြီးတော့စိတ်လည်းလိုသလိုထားလို့ရတယ်ဒီနေရာအဲ့ဒီဝိပဿနာဉာဏ်ညူးကြောင်းပြောတာပေါ့လေဟုတ်ကလားဒါတွေတာရနေရင်တို့လောင်ကြောက်ပြီလားဖြစ်ပျက်ကိုရှုရမယ်အစားဟုတ်ကလားပီတိအားလေးကလည်းကောင်းပါပီတနဲ့ဟုတ်ကလားပါတတိဆိုရယ်ကိုလေးကလည်းငြိမ့်တဲ့အေးချမ်းပါပီတနဲ့ဟုတ်ကလားအဒီမောက်ခဆိုတဲ့စိတ်ကိုလည်းလိုသလိုရပါပီတနဲ့နဲ့ဟုတ်ကလားအဲ့ဒီဟာတွေအန္တရာယ်တွေ ဒီမိမိသွားမဲ့လမ်းကိုအန်တရေပေးမဲ့ဟာတွေတင်နေဟုတ်ကလားဟင်တော့မဟုတ်တာပြောဦးမှာပါဟိုလွတ်လပ်ရေးတိုက်ပွဲတုန်းကအင်္ဂလိပ်ကဟိုအကျွတ်မဲ့လွတ်လပ်ရေးမပေးခြင်းတော့ဒိုင်အာခီပေးတယ်လို့ထင်တယ်ဟင်ဟင်မလိုချင်တဲ့ယာရူလေးတွေပေါ့ပဲဟင်သူတို့တို့လက်ဆုပ်လိုက်ကမရှိတဲ့ယာရူလေးတွေပေးတယ်လို့ဟဲ့ဒီမှန်လဲရှင့်လက်လန်းကိုသွားမဲ့ပုဂ္ဂိုလ်အတွက်ကိုဟောဟောတာသူပေါ်နေတာကြဗျာဟင်ဟင် ဒိုင်းတို့ဟွာလမ်းမြားပြီထင်တယ်ဟိငားတယ်သူ့ကိုသူ့ဒီဟို PDR ကြောင့်ပြသိန်းလေးတွေထားတာဖြစ်ဖြစ်ကိုလေးငင်းတဲ့အေးချမ်းနေတာဖြစ်ဖြစ်စိတ်လိုသလိုရတာဖြစ်ဖြစ်ဟိုငင်းတဲ့အေးချမ်းလို့ရှုလို့ကောင်းတာပဲဖြစ်ဖြစ်သူ့ပေါ်မตายရရင်ဘာဖြစ်သူ့ပေါ်ตายရရင်နိကံတိတဏှာဝင်လာပြီအဲ့ဒီဝင်မဲ့တဏှာတောင်ပဲငါတဏှာဝင်နေတယ်လို့သူမသိဘူး ဘယ်လိုထင်းနေတော့ငါတရားမှာမွေ့လျော်နေပြီလို့ဒီလိုပဲထင်တတ်ဗျာဟုတ်ကလားဗျာဟင်တဏှာပဲလောက်ပြီးပြီးရေးရေးလိန်တော့ဟိတဏှာလိန်ညာဟဲ့ဒီဖြစ်ပေါ်နေတဲ့အဲဒီအလင်းရောင်အဲ PDR ပတ္တတိအားအဒီမောက္ခအားစတဲ့ဒီဟာဒီဘောကိုဟင်သွားตาရလို့ရှိရင်တို့လာစားပြောက်မယ်ဟင် ရှုခွက်ကိုရှုလိုက်ရင်ဒီဖြစ်ပျက်ဟာမမြင်တော့ဖြစ်သွားတယ်ဟင်မင်းပြီးတော့ကြောက်သွားတာပါဟုတ်ကလားဟဲ့အဲ့တော့သူ့ပေါ်ခြင်းပေါ့သူ့နောက်မလိုက်နဲ့ဒါဘူးဖြစ်ပျက်ပဲရှုရမှာဖြစ်ပျက်ဒီမက်ကင်လန်းတော်ပါလို့ပြီးပြောပြီးသားတယ်ဟဲ့အဲ့ဒီဖြစ်ပျက်ဆိုတဲ့တို့တမာရိညာရဲ့သင်္ကေတထင်တယ်သိပ်ပြီးရောင်ကြနေတဲ့ဖြစ်ပျက်နမိတ်ထင်တယ်အဲ့ဒီဖြစ်ပျက်ပေါ်ကိုဒီတတိမက်ကင်ရင်ကိုတင်ပေးပါဒါကိန်းဒီလမ်းမတော်ဧကာယနောတခုဒီတော်လမ်းတကြောင်ဒီတော်လမ်း ဒါထင်တယ်ဟိဟင်အဲ့တော့ဒီအလင်းရောင်လေးတွေပေါ်လာတယ်စိတ်ချမ်းသာလာမယ်ပီတိဒုက္ခတွေဖြစ်နေပဲဟုတ်ကဲ့ဒီပေါ်ကုန်ตายရအောင်ตายရအောင်ဟုတ်ကဲ့ဖြစ်ပျက်ကိုပဲရှုရဟင်ဖြစ်ပျက်မရှုလို့အဲ့ဒါตายရနေရင်တဖြည်းဖြည်းနဲ့ရှုခွက်ဟာတရောင်းသားခွက်ပြောက်ဖြစ်သွားမယ်ဟုတ်ကလားဗျာအဲ့တော့ဒီနေရာလေးရှုလိုက်တယ်ဆိုလို့ချင်း तू ဟာကိုလိုလိုလဲရတယ်ဗျာအဲ့တော့ပေါ်လာလိုက်ချက်ချင်းပြောက်ပေါ်လာလိုက်ချက်ချင်းပြောက်မယ်ဟုတ်ကလားဟိ တခါတလေမှတ်လို့မနိုင်တော့အောင်လည်းဖြစ်တယ်ဗျာဟုတ်ကလားသူကအပြောင်းမြန်တော့ကိုဗျာသူကလိုက်မှတ်နိုင်မှာဟုတ်ကလားဟင်တခါတလေသူဟွာပေါ့သူဘလောက်ပေါ်ပေါ်ဘလောက်ပြောက်ပြောက်ဘလောက်မြန်မြန်သိတော့သိနေတယ်မှတ်လို့တော့ရအောင်အလုံးမြန်တော့ကိုဗျာညပေါ်လိုက်ကြောက်ကြလိုက်ပေါ်လိုက်ကြောက်ကြလိုက်ပေါ်လိုက်ကြောက်ကြလိုက်သူကအစနဲ့ဆုံးရှိတော့တာကိုအလယ်မှပါတော့ပဲနဲ့ဒီချိန်မှမရှိတော့ပဲနဲ့ဟုတ်ကလားဖြစ်လာတဲ့ပြက် ဖြစ်လာတဲ့ပြက်ကြသွားတာဒါထင်တယ်ဟင်ဖြစ်လာတဲ့ပြက်ကြသွားမှာဖြစ်လာတဲ့ပြက်ကြသွားမှာထင်တယ်အင်းဒါလည်းရှိသေးအဲ့တော့တို့ဒီနေရာမှာသူ့ကိုမှီအောင်လိုက်မမှတ်နိုင်ရင်မူးတဲ့ဝေဒနာပေါ်လာသေးဗျလိုက်မမှတ်နိုင်တော့ပဲအဲ့ဒါကြီးမရရလိုက်မှတ်နေတော့မူးမယ်အဲ့ဒါမူးတယ်လို့လည်းလျှောက်တတ်ပါဗျဟုတ်ကလားအဲ့တော့တို့ဒီနေရာလေးမှာနီးနှီးကြိုက်တာတော့မှာမှီသလောက်တာမှတ်ရင်မှတ်ပါတို့မဟုတ်သိုံနေသိနေပါ နှစ်ခုပဲဟင်မမတ်ချင်နေပြီးုံလေးသိနေသူ့အဲလှုပ်ရှားဖြစ်ပြမပြောက်ဘူးမဲ့ထင်လေသူ့ဒီလမ်းတော့ပြောက်အောင်ဟဲ့မှတ်နိုင်တော့တဲ့သူ့ခရီးသေးလေးညမှတ်နိုင်တော့တဲ့အချိန်ဒီမှမရှိတော့တာကြီးဟုတ်ကလားသို့မဟုတ်ရင်မှီတော့တာမှတ်ဟုတ်ကလားခရီးသေးလေးညလိုက်မှမနေနဲ့မူးမယ်ဟုတ်ကလားအဲ့တော့မှတ်တဲ့မှန်ကြီးဘယ်နှနည်းတော့ဖိနှစ်နည်းဟင်မှီတော့မှတ်နိုင်ရင်မှတ်မမှတ်ချင်ရင်သိရင်သိနေဒီနေရာမှာသုံးရမယ် ယောဂီတို့ရဲ့အထုပ်ဖို့ဟုတ်ကလားဗျာဒါလေးနဲ့မှန်နေရမှာဗျာသူကလည်းမြန်ဗျာဟုတ်ကလားအဲမြန်ဗျာဟုတ်ကလားဟင်အဲအဲဒါလေးမှန်ရင်မှန်ရင်နဲ့ခုနပြောတဲ့ဟိုအလေးရောင်တို့ဘာတို့မလိုက်ဖဲနဲ့ဒီဖြစ်ပြဲကြီးတဲ့ဒလသရှုနေရင်ဟုတ်ကလားဒါဒီလမ်းမှန်ပဲဟုတ်ကလားအလေးရောင်တော့ကိုလျှောက်လိုက်နေရင်လမ်းမှာပဲထင်တယ်ဟဲ့ ဟုတ်ကလားဟိုဘက်ကဟင်တဏှာဘက်ကဆွဲတဲ့နောက်တို့ပါသွားတာတဲ့နဲ့ဟုတ်ကလားအဲ့တော့ဒီနေရာမှာဟိုအလင်းရောင်တို့ပီတိတို့ပတ္တတိတို့ဘက်ကိုလိုက်တာလမ်းမဒီပေါ်နေတဲ့ဖြစ်ပျက်ပေါ်ကိုလိုက်တာဒီလမ်းမှန်လို့ဆုံးဖြတ်ချက်ချပြီးမှတ်ချင်းဒီပြင်ရင်ဒီနေရာမှာတို့မက္ခမက္ခညာနာတဒနာဝိတုဒ္ဓိတဲ့လမ်းမနဲ့လမ်းမှန်ဒီနေရာလမ်းကွဲတယ်ဟင်ဟင်ကိုသွားမဲ့လမ်းနဲ့ဟုတ်ကလားကိုမသွားမဲ့လမ်းပေါ်လေး လမ်းမနဲ့လမ်းမလမ်းခွဲမှာလမ်းမှန်ကိုရွေးပြီးဟိုသွားတဲ့အတွက်မက္ခမက္ခဟုတ်ကလားသို့မဟုတ်ဟိုပုတ်ဖြတ်လိုက်ရင်တော့မက္ခအမက္ခပေါ့ဟင်ဒါလားဟုတ်တယ်ဟိုကလားမဟုတ်ဘူးဒါပြောတာထင်တယ်ဟင်ဒါလားဟုတ်တယ်ဟိုကလားမဟုတ်ဘူးဟင်ဩဘာတော်ပိဋိပါဒတွေကလားမဟုတ်ဘူးထင်တယ်ဟိမက္ခဖြစ်ပျက်ကိုရှုနေတာလမ်းထင်တယ်ဟိဟင်အဲ့ဒါကိုအတိညာနဲ့ကွဲကွဲပြားပြားသိလို့စင်ကြယ်သွားတဲ့အတွက်မက္ခမက္ခ ညာနာတနာဝိတ္တုတိလို့ပြောတယ်ဗျာဟုတ်ကလားအဲတို့ဒီဟိုဥရိယဗျာညာရောက်နေတဲ့ပုဂ္ဂိုလ်တယောက်ရဲ့ဟင်ဆုံးဖြတ်ချက်ကိုဆိုလိုသည်ဟင်ဟိုအလေးရောင်းလို့ပီတိတို့ဘက်ကိုမလိုက်ဖက်နဲ့ဖြစ်ပျက်ကိုငါဘွားမှာဒီလမ်းဆိုပြီးတော့ဟုတ်ကလားဘုမုံနဲ့ယောဂီတို့အဲ့ဒီဟိုပီတိအားလေးကလည်းကောင်းဟုတ်ကလားချမ်းသာမှုတွေလည်းအလွန်ကောင်းကိုယ်စိတ်ကိုယ်လည်းလိုသလိုရဟုတ်ကလားငြိမ်သက်အေးချမ်းနေလို့ ဒါလေးကောင်းတယ်ဆိုตาရကြည့်ပါဟောဒီဖြစ်ပြတာတဖြည်းဖြည်းနဲ့ကြောက်သွားတဖြည်းဖြည်းနဲ့ကြောက်သွားပါလိမ့်ဟင်ကြောက်သွားပါလိမ့်မယ်အဲဒီခါကျဟိုဘက်ကလှုပ်ချလိုက်ဒါကောက်ကိုင်းပြီးဒါကယူဆိုင်လိုက်ဒါလမ်းမှဖြစ်သွားတာထင်တယ်ဟုတ်ခလားလမ်းမလမ်းမတွေးနေဖို့မလိုအောင်တွေးခိုင်းလာပြောတာမဟုတ်ဟုတ်ကလားဗျာဒီတွေးနေကြဟာမတွေးရင်ဒါလမ်းမဖြစ်တော့မှထင်တယ်တွေးနေကြတိုင်းတွေးရင်ဒါပဲလေပလွယ်လေးဟုတ်ဟုတ်ကလား အဲ့တော့တို့ဒါအနုပိုင်းတော့ဟုတ်ကဲ့အရင်ပိုင်းပဲရောက်လာတော့ဒါလေးရှူလိုက်တယ်ပေါ်တယ်ပြောက်ကြပေါ်တယ်ပြောက်ကြသွားကြည့်လိုက်စမ်းတခါတလေများဟိုတို့လေရင်ပေါ်ကနေအောက်ကိုငုံချီတာတော့ဘုံမို့အမြန်ရထားကြီးနှစ်စင်းတခါတလေဆုံတဲ့နေရာရှိသေးတယ်လေဟိုတို့ဘူရာနာကြလေဟင်အဲ့တော့ဟိုဘက်ကလည်းခုတ်တယ်ဒီဘက်ကလည်းခုတ်တယ်ဆိုရင်သူမြန်ကိုမြန်တယ်ဟင်ကိုမြန်ကိုမြန်လားသူမြန်ကိုမြန်လားသူလည်းမြန်ကိုလည်းမြန်အဲ့တော့သူရှုသူမြင်ဝင်တော့ ဒုက္ခကလမ်းကြည့်မြင်နိုင်သလားဟဲ့အဲအဲတို့မြင်ခွင့်လည်းသူမြင်နိုင်မှာဟုတ်ပါဘူးဟုတ်ကလားဒီလောက်ထိအောင်လည်းမြန်လာတတ်ဟုတ်ကလားဒါမှမဟုတ်တို့မြန်ယထာကြီးတသိန်းပေါ်ပတင်းပေါက်ကနေသူအမြန်ခုတ်နေတော့အပြင်လောကကိုလှမ်းကြည့်သလောက်အဲ့ဒါကောမြင်ခွင့်လားလားမရပါမလားရိတ်ကနေရိတ်ကနေနဲ့ထင်တယ်ဗျဟင်တခါတည်းဝသစ်ပင်ကြီးများကြည့်လိုက်ရင်ပတ်ချလှဲ့ချမ်းနေတာထင်တယ်ဟုတ်ကဲ့အဲသစ်ပင်ကြီးကတော့ပတ်ချလှဲ့လား ဟုတ်ကလားတို့အမြန်နှုံရောက်သူဖောက်ပြန်တယ်တို့အမြန်နှုံရောက်ယထာရဲ့အမြန်နှုံရောက်တစ်ပင်ဖောက်ပြန်နေတယ်ထင်ရတာဗျာတစ်ပင်ကတော့တစ်ပင်ပဲနေမှာပါအဲတို့နှမ်းကြည့်လိုက်လို့ရှင်တောအုပ်တွေ့တွေ့တစ်ပင်တွေ့တွေ့ဟိုတို့ဟိုလမ်းပါသားလို့ယထာခုတ်တာထင်တယ်ဟိတခါအမြန်ဆုံးနည်းနဲ့ခုတ်လို့ရှင်ပရင်းမောက်လှမ်းကြည့်လိုက်အဲ့ဒီမြင်ခွင်းနဲ့မြန်လိုက်မယ်ဗျာဟုတ်ကလားဗျာဟိဒါကိုဥရိယဗျာညာလို့ ဆိုတဗျာဟုတ်ကလားဗျာဟင်အဲ့တော့သူဟိုစာတဲ့နဲ့ပြောရင်တော့တော်တော်ပြောယူရမှာပါကွယ်ပြီးတော့ရှုပ်ွက်တဲ့ကြည်တာနဲ့ဟောရိတ်ကနေပေါ်ရိတ်ကနေပြောက်ရိတ်ကနေပေါ်ရိတ်ကနေပြောက်တခါတည်းတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဟုတ်ကလားဟင်ခြေကဟာတွေကပျောက်ပျောက်ပျောက်ထင်တယ်အဲနောက်ကစားထိုးလို့သာဟင်ရှေ့ကလည်းပျောက်လိုက်နေတာထင်တယ်အဲရှေ့ကပျောက်လိုက်သလောက်နောက်ကလည်းပေါ်လာတာပဲဟုတ်ကလား ပေါ်လာတာတွေလည်းပေါ်ရင်မှတပြောက်သွားတာထင်တယ်အဲပြောက်တာတွေကပြောက်တော့ဟောပေါ်တာတွေကထပ်ပေါ်တာပဲဘယ်တော့ကုန်ညမှာတော့ဟင်ဟင်ဒီလိုဆိုဘယ်တော့ကုန်မတော့ဟင်လောက်တော့လောက်တော့ဟင်ဟင်ဟုတ်ကလားချုပ်ဆုံးမှုတော့ရှိတယ်ထင်တယ်ရှိကပျောက်သွားတယ်ဆိုတဲ့ဟာပျောက်တယ်သုံးတယ်ချုပ်တယ်အတူတူပဲထင်တယ်ဟဲ့ပျောက်သွားပြီပဲ ချုပ်တဲ့နေတာရှိတာပဲဟုတ်ကလားလူတယောက်နဲ့ပြောရင်မွေးပြီးဒါပြီးပေးပြီးပြန်မမွေးရင်ပြီးတာပဲပြန်မွေးရင်တော့ပြန်လာအောင်မထင်နဲ့ဟုတ်ကလားဟိအခုတို့ဘယ်နဲ့တော့ပြောင်းပေါ်လာပြီးဖြစ်လာပြီးပြက်သွားပြီးပြီးတာပဲဟုတ်သားဘာလို့မပြီးတာဟင်ဘာဟာဘယ်လိုမမေးလို့ရတော့ပါဘူးလားဟာလေအာလောကရောမေဘယ်ကများဆွဲပါလိမ့်မလို့ လားမသိသေးဘူးလားဟင်ဟင်အဲ့တော့ကလေးနှစ်ယောက်ကတော်တော်ထိန်းတော်တော်တော်ရှုပ်ထင်တယ်ဟုတ်ကလားဟင်ကလေးနဲ့အထိန်တော်ဘသူပိုးရှုပ်တော့လောက်ကရောမယ်ဟင်ဟင်တိုင်းတို့တန္တရာလည်းရတာဘသူကြောင့်တော့လောက်ကရောမယ်သူ့ရဲသွားပြောတဲ့ခံလှည့်ချပြန်ဟုတ်ကလားဗျဟင်အဲ့တော့ပေါ်လာတယ်ပျောက်ကြပါ အဲ့တော့ဒီဟာပေါ်လာရင်သူ့ဒီဟာကိုပဲရှုရတော့မှာထင်တယ်ဟင်အဲ့တော့တို့ဟိုညာပိုင်းကြီးကြတော့ရှိတယ်ဗျခုနကနာမရူပပရိသေရာညာဟုတ်ခလားထိတာလေးနဲ့တိတာလေးတခြားလေးထင်တယ်ဟဲ့အဲ့ဒီညာတစ်ခုပေါ်လိုက်ရင် သူကညာအကောင်းကောင်းတယ်တချို့တရေချာတချို့တရေထက်ညာလောက်တော့ပေါ်တာပါဟင်ဒါတော့အလုံးကိုဟိုညာအကောင်းတဲ့ပုဂ္ဂိုလ်မှဖြစ်ပါလိမ့်မယ် သို့မဟုတ်တရေချားတရေချားတရေချားဟိုတစ်ခုပေါ်လို့ရှိရင်အဲ့ဒီညာ၄ဆင့်ကသိမခွာကြပါဘူးဖြစ်စဉ်သိမခွာဘူးထင်တယ်ဖြစ်ပြက်တည်ကြီးတယ်ထင်တယ်ဟင်ဟုတ်ကလားဖြစ်ပြက်တည်ကြီးတယ်ထင်တယ်နေတာမြန်နာဒါတော့ကွာမှာပါဟုတ်ကလားအဲ့ဒါညာတစ်ဆင့်တက်ရင်တော့အဲ့လိုသွားရတာပါတယ်သူဟိုညာကိုပိုင်းတဲ့ခါကျတော့သုံးပိုင်းပိုင်းတာပေါ့ဟိုညာစဉ်ကိုပိုင်းတော့ဒါအောက်ပိုင်းညာလို့ခေါ် တရားတို့ဘင်္ဂညာအုပ်စုကိုအလဲညာလို့ခေါ်ဒါပြီးအထက်မှာရှိတဲ့ဟိုသင်္ခါရုပ္ပကအုပ်စုညာနေကြတော့ဒါအထက်ပိုင်းညာလို့သုံးပိုင်းပဲရှိတယ်ကွယ်ဝိပဿနာညာဘလောက်ညာတာအဲ့ဒီသုံးပိုင်းကလည်းဒီထိတိပဲထင်တယ်ဟဲ့တရားခံကတော့ထိတိပဲဟုတ်ကလားဗျာအဲ့တော့တို့ဒီညာဟိုထိတာလေးတခြားသိတာလေးတခြားကွဲကွဲပြားပြားဖြစ်သွားလို့ရှိရင်ဒီညာသုံးသိ လေးဆင့်လုံးပေါ့လေဥရိယဘယတိအောင်တဆင်ပြီးတဆင်သိမကြကြပါဘူးရက်နဲ့ရက်နဲ့တက်သွားတာပါသို့တော့အဆင်ရင်းမတူရင်ဖြစ်တယ်ဟုတ်ကလားသူတမာတိကပညာသဘောချင်းတူလားဟဲ့တမာတိတော့ကအတီကိုယူရတာကိုတို့ဝိပဿနာကြတော့တီတာတဲ့လှုပ်ရှားမှုကိုကြည်ရင်းနဲ့အထိနဲ့ဒီကွဲရမှာတင်လေအဲ့ဒီမှာဖြစ်သလိုဒီမှာလဲသဘောချင်းမတူရင်ဖြစ်သဗျာ တရားယောဂီတို့ဒီဈဉ္ဉံကမ္မထမ်းမှာလဲအဲဓမ္မယုံပေါ်ကြီးတဲ့လျှောက်ရှင်သိကိစ္စရှိဘူးထင်တယ်ဓမ္မယုံကမန္တဖင်းရင်အမှုရာချင်းတူပါမလားလေကားမှာအနိုင်မြင့်ထင်တယ်အဲ့ဒီနာကြနည်းနည်းမထစ်ဘူးလားအထင်ပါပဲဟုတ်တူမတူပဲပဲဒီဒီနဲ့ဟိုရှောင်းရတဲ့မြေပြင်ချင်းတူရလားဟဲ့အဲဟိုတို့အနိုင်ကအမြင့်တက်မယ်အမြင့်ကအနိုင်ဖင်းမယ်အဲမတူတဲ့နေရာလေးကြရင်ယောဂီတို့တတိအားလေးကိုသုံးရတယ် ဟင်တရားသွားနေကြစီတိုင်းသွားမှာလားဟိုမန္တထရနဲ့တက်နေကြစီတိုင်းတက်မှာလားဘာလို့ရတော့တတိဘုသုံးအဲ့တော့ဒီမှာညာတစ်ဆင့်နဲ့တစ်ဆင့်သဘောချင်းမတူတဲ့နေရာကြရင်ဒီသမာဓိမဲ့ခင် သုံးပါးကလောရည်မပြသူကတော့ရှိကတိုက်ကင်းထင်တယ်ဟိဟင်တိုက်ကင်းဆိုတာကင်းလဲဆောင်တိုက်လဲတိုက်ကင်းဆောင်ရုံနဲ့မလားတိုက်ရမှာတိုက်ရုံနဲ့မလားဟင်ကင်းလဲဆောင် ဟုတ်ကလားသူရှိရရှိပြီဟုတ်ပဲဟိုသူပညာမဲ့ခင်ကသူကနောက်ကလိုက်ဟိုအဲ့တော့တို့ဒီညာတစ်ဆင့်နဲ့တစ်ဆင့်မတူတဲ့နေရာကျထင်မယ်အဲ့ဒီခါကျတမာတိမဲ့ခင်ထူတော်ရပါလိမ့်မယ်ဟုတ်ကလားထူတော်မှာဟုတ်ကလားဗျဒီဖြစ်ပျက်ကလေးကိုရှုရထူတော်ဟင်ဘယ်ဟာထူတော်မှာဒီဖြစ်ပျက်ပေါ်ပဲကြည့်ရမှာထင်တယ်ဟိုတမာတိညာတွေကတော့ရှိနေရမှာပဲထင်တယ်အဲဒါရင်တမာတိညာကလမ်းပြထင်တယ်ပညာညာကလမ်းသွားထင်တယ် တမာရဉာဏ်ပြတဲ့အတိုင်းပညာဉာဏ်ကလိုက်ရမှာဟုတ်ကလားဒုက္ခနာတော့ဟိုတာအုပ်ချုပ်ရေးနဲ့အရာအုပ်ချုပ်ရေးနဲ့ပြောခဲ့ပြီးပြီလေတာအုပ်ချုပ်ရေးကနေသိမ့်မှထင်တယ်အရာအုပ်ချုပ်ရေးကတရားစင်ရေးဝင်တာထင်တယ်ဟုတ်ကလားဟင်ဒီတန္တရာအုပ်ချုပ်ရေးဝင်ရတာမဟုတ်ဘူးလားအဲ့တော့တို့ဒီနေရာလေးကိုဒီလှစ်ကနေပေါ့လှစ်ကနေတော့လှစ်ကနေပေါ့လှစ်ကနေပြောက်တွန်းနိုင်စိုက်ကြည့်တမာရီအသုံးရလိမ့်မယ်ဟုတ်ကလားဟိုမတူတဲ့နေရာကသွားတော့မှာဟုတ်ဟုတ်ကလားဗျ စိုက်ကြည့်ဒီနေရာဟင်စိုက်ကြည့်နေရမယ်စိုက်အားကိုတို့ဟာပြောတာပေါ့တမာရီမကင်သုံးမရလောက်ကိုလုံမရအောင်မဲဘယ်လောက်ပဲဒီကတို့တမာရီမကင်ကစေစာအားစူးစိုက်အားနဲ့ဘလောက်လုံနေနေအစိမ်ကြီးမတွေ့ရင်ရှောကနေသွားနိုင်မှာမလားသွားနိုင်ဘူးဟုတ်ကလားဗျာအဲညာတစ်ဖိနဲ့တစ်ဖိမတူတဲ့နေရာကြဖြစ်နေတတ်ပါအဲကြိုးစားပါလိမ့်မယ်ဟင် အဲ့တော့ကြိုးစားမှများအားကောင်းလာမှဟောတို့အဲ့ဒီလှုပ်ရှားမှုလေးဟာဟင်ခုဒီတော့ဖြစ်ပြီးပြက်ကြသွားဟုတ်လားဖြစ်လိုက်ပေါ်လာလိုက်ပြက်ကြသွားပေါ်လာလိုက်ပြက်ကြသွားလိုက်ဟိုကြတော့ပေါ်လာလိုက်ကိုမတွေ့တော့ဘူးကြအပြက်ကြီးတွေတွေ့တော့မယ်ဟင်ပင်ကညာဆိုဟုတ်ကလားဗျဟင်သူတို့ခုနပြောတဲ့ဖြစ်စဉ်တစ်ခုမှာအစအလယ်ဆုံးတင်တယ်ဒီညာဆင်းကြတော့အလဲကိုမတွေ့တော့အဆုံးတစ်ခုပဲကြံတော့တာဟုတ် ဥပတိပင်မှာပင်တစ်ခုပဲကြံတော့တယ်ဒါမို့ဒီနေရာရောက်တဲ့ယောဂီဟုတ်ကလားတမာရိနမိတ်ကြောက်ပြီခင်ဗျားတို့ရှားမနေနဲ့တော့ဟိဘောင်းဆောင်ဒီမှာပေါ်ချက်ချင်းကြောက်တာကြီးကိုအဲအပြက်ကိုကွဟုတ်ကလားအဖြစ်ရှိသေးလားအဖြစ်မှမရှိဘဲနဲ့ဘယ်လိုလုပ်တမာရိနမိတ်ခင်ဗျားတို့တွေ့မှာဟိတွေ့နိုင်ပါသေးသလားဟိတွေ့နိုင်ဘူးကြဟင်ဘင်္ဂညာဆိုအပြက်ညာတင်တယ်ဟိဒီမှာအဖြစ်ကိုတွေ့တော့ ခုနကဟိုဘက်ညာတော့ကတော့ဖြစ်ပြဲတယ်နဲ့ဒီကြတော့ပြဲပြဲခင်ဗျားတို့ဖြစ်ဖြစ်တော့အဲ့တော့တဘာဝချင်းတူလိုက်ဟိုမှာဖြစ်ပြဲရှုရာကအပြည့်ကြီးတဲ့မြင်တဲ့နေရာရောက်အောင်ပါဟင်အဲ့တော့တမာရီအဟိုတမာရီမကင်အုပ်စုဟာဒီနေရာဟင်ကုန်းကြုံပြီးလုံနေရမှာဟိုပညာမကင်မတက်နိုင်မချင်းတင်နေအဲဒီညာကြတော့လည်းပဲတို့မှတ်ကောင်းတဲ့အပိုင်းမှတ်မကောင်းတဲ့အပိုင်းကိုသူလည်းနှစ်ပိုင်းရှိတာဟာ အရင်နဲ့လို့ပြောရမှာပေါ့လေအာထုခါသာယောဂီကဒီနေရာမှာအပြက်ကြီးတယ်အပြက်ကြီးတယ်တွေ့ဘာရှုလိုက်ရှုလိုက်ဟုတ်ကလားဟိုတနေရာကဟိုတို့ထိုင်ရင်မတတ်နဲ့ရှုွက်ထက်ကတွေ့ရင်လည်းတခြားနေရာကြီးဒီတိုင်းပါပဲဘယ်ညာဖြစ်ဖြစ်ပါဟိုဈဉ္ဉံကမ္မဋ္ဌာန်းကရှုတယ်ဒီတိုင်းပဲဟုတ်ကလားဗျာဒီဟိုထိုင်တဲ့နေရာမှာဒီလိုဖြစ်ရမယ်ဟိုဈဉ္ဉံမဖြစ်ရဘူးရှုဟိုဈဉ္ဉံကလည်းတို့ဒီကဟိုဟိုဖြစ်နေတဲ့ဟိုစိတ်ရဲ့ကြောင်းဝဲမှုအတိုင်းဟိုလည်း ပညာမှာလည်းပြောင်းလဲမှုတွေရှိနေရမှာပေါ့ဟင်အပြောင်းလဲမှုရှိပြီးဟုတ်ကလားဗျာတကယ်လို့ဈဉ္ဉံကမ္မထံစီဖြန်းရင်းနဲ့အဲ့ဒီကဒုက္ခနာပြောတဲ့ဒီဖြစ်ပြကြတဲ့ကနေပြီးဟိုထိသဘောတိသဘောလေးရဲ့လှူရှားပုံကိုအထူးသိလာလို့ရှင်လဲဒီမှာလဲလာအတူတူပါပဲဟိုဈဉ္ဉံညာပွင့်လဲဒီမှာအတူတူလာတွေ့ပါတယ်ဒီညာပွင့်လဲဟိုမှာအတူတူသွားတွေ့တာပါဟုတ်ကလားအဲ့တို့ဒီနေရာကြတော့မှားရတာဖွာကြဲကြဲကြီးဗျာ တဏ္ဏနမိတ်လဲတွေးတော့ဘူးဗျာဟင်ဟင်ပြီးတော့ရှုရတာလဲ6ကကဗျာဟုတ်ကလားဟိငရုတ်သီးစတ်တာနဲ့မတူဘူးငရုတ်ရည်ပူတာနဲ့တူငရုတ်သီးစတ်တာကဘယ်နာသွားသိထင်တယ်ဟိအဲ့တော့ပြင်လို့မရဘူးလားဟိုငရုတ်ရည်စတ်တာကြတော့ဘယ်နာလို့သိလားဘယ်လိုလုပ်ပြင်မလို့ဟင်ဟုတ်ကလားဟိဒီနေရာဘာမသိနိုင်တော့ ဟုတ်ကလားဟိုကိုယ်တဏ္ဏနမိတ်တွေ့မှတွေ့တော့ပဲဟုတ်ကလားဗျအဲ့တော့ရှုရတာဟိုဖွာကြေးကြေးဗျဟုတ်ကလားစိတ်ကလည်း6ကကဗျဟင်ဟုတ်ကလားဗျဟင်တို့တော့မှတ်မကောင်းဘူးအချင်းချင်းသာပြောမယ်ဆရာကိုသွားတင်မပြရဲဘူးမှတ်မကောင်းဘူးဆိုဒီယောဂီပြင်းရမလားညံ့လဲပြောမှလဲသိုးသေးတကူဟင်ဟင်အဲ့တော့တော့ဆရာကြီးကဟန်လောက်လာရှောက် ကောင်းလာတယ်ကောင်းလာတယ်ကောင်းပါကြီးဟင်ဟင်ဟိုမာဆရာဟိုဆရာတော်ဥတ္တဝရပြောသလိုပေါ့ကဲဆရာဆိုတာမှတ်တာဟာတပည့်လိန်နာခံရတာကိုပြောတာဟေးပေါ့ဟင်ဟင်တပည့်ဟာအဲ့လိုလာလာလိန်တာသေးဗျာမှတ်ကောင်းလားဆိုကောင်းပါကောင်းပါကြီးဗျာဟင်ဟင်ဟာတာတာဗျာကျဲတောက်တောက်ဗျာဟင်ဘယ်လိုရှုရှုဗျာ အဲ့ဒါများဝရိယမဲတဲ့ထင်လို့တိုးရှုပိုးမတွေ့သေးဗျာဟုတ်ကလားဟင်ငါဝရိယမဲလို့လေလားဆိုတိုးရှုကြည့်ဘာတွေ့ပိုးတော့ဆိုသေးဟင်မှတ်လို့ကောင်းဘူးဟုတ်ကလားတွားလဲခါတမူဝီမူဝီနဲ့ဟုတ်ကလားတို့ဈဉ္ညာကပ္ပတာများစီးပြလိုက်ရင်တခါတလေမြည်တဲ့ကိုနှိမ့်သွားသလားထင်ရတာဟင်ဟင်နှိမ့်သွားတယ်လို့မြေကြီးပြီးခွတ်သွားတယ်လို့ဒီလိုလဲတချို့ယောဂီပြောတာ တချို့ယောဂီကြတော့ဟုတ်ဘူးညီဘက်ကမဟုတ်သူ့ဘက်ကဟုတ်ကလားသူခြေသလုံးမတွေ့တော့ဘူးတဲ့ဒူးနဲ့ထောက်သွားနေတာဒီလိုလည်းပြောတာပဲသူ့ကိုယ်လေးကြည့်တော့ပူပူလေးတယ်ဒီလိုလည်းပြောတာတယ်ဟုတ်ကလားရဲ့သူကအပြက်တည်ကြီးတယ်ဟိုးကွယ်တင်ညာဟင်ဟုတ်ကလားဗျာအဲ့တော့ဒီညာဝင်ငါစပုဂ္ဂိုလ်တယောက်ဟာတော်တော်၆ကက်ကနဲ့တော်တော်ပြင်းစရာကောင်းဟင်ရှုလို့မကောင်းတဲ့ဘိုင်းဟုတ်ကလားဗျာ ဟင်ရှူလို့မကောင်းနဲ့ဘာကြီးဟောဒီနေရာရောက်ရင်ဗျဟင်ဒါသူ့ဖြစ်ဖြစ်စဉ်ရဲ့တဘာဝကပြနေတာမဟုတ်ဘူးလားယောဂီတို့လှုပ်ယူလို့ရသလားရနိုင်ဘူးဗျဟင်သူ့ညာရာနဲ့သူပြနေကြတာထင်တယ်ဟဲ့အဲသူ့ညာရာနဲ့သူဘယ်လိုပြသလဲတို့မေးပြရှိသေးဗျတို့ဝင်တယ်ထွက်တယ်ရှူတော့ကတော့နာသီးပြတိတ်တယ်အဲ့တော့ထိတာတခြားသိတာတခြား ဒီရှုွက်ထဲအားတွေ့ရတာထက်ထက်တဏှာဟိုတို့ဟိုတိတာလေးနဲ့ထိတာလေးနဲ့အပြန်အလှန်တင်နေဟိဒါလည်းနာပြီးဝရှုွက်ထဲကတင်နေဟိဟုတ်ကလားဗျာဒါပြီးဒါလေးရှုရင်းနဲ့ရိတ်ကနေပေါ်ရိတ်ကနေပြောက်ရိတ်ကနေပေါ်ရိတ်ကနေပြောက်ဒါလည်းရှုွက်ထဲလောက်ရှိသေးတယ်ဟိဟုတ်ကလားအဲအဲ့တော့တို့အဲ့ဒီညာနေတော့ကတော့အပေါ်ရန်ကြောကမြင်လာခဲ့တာတဲ့အဲ့တော့တစ်ခုတစ်ခုနဲ့ဒီတတိယထိုးပေါက်အားတိုင်းအတိက ထိုးထွင်းပြီးတော့အတွင်းဝင်သွားပြီဆိုတော့ခုတော့တို့နှလုံးသွေးမိပြီးဖြစ်နေတာဒါအတွင်းထိလာတွေ့နေပြီထင်တယ်ဟဲ့ဟင်ပုတ်ကလာဟဲ့ဒါအတွင်းထိထိုးဖောက်သိနေတာထင်တယ်နှလုံးသွေးမိ၍ဒါလေးပါးရဲ့တိုက်ခိုက်မှုနှလုံးသွေးမှာလာပေါ်မယ်ထင်တယ်ဟဲ့သင်္ခါရတို့ရဲ့လှုပ်လှုပ်ပုံနှလုံးသွေးမှာလာပေါ်မယ်ထင်တယ်အဲ့ဒီတိုင်းနှလုံးသွေးကနေတဆင့်ဖြစ်ပြက်နေတာကိုလှမ်းရှုနေသည်ဒါမှမဟုတ်ဒီနေရာနုညံ့သွားပြီ တွေ့မလားတဏ္ဍာနမိတ်ဟင်လေဖန်းတန်းစီတာမှမဟုတ်ဖဲခန္ဓာဖြစ်စဉ်မြင်နေပြီဟုတ်ကလားဟိုတုန်းကတော့လေဖန်းတန်းစီနေရတာထင်တယ်အပေါ်ညာနေတုန်းကတော့လေအဲဒီညာကျတော့ဟုတ်တော့ဘူးဒါကူပဲသူ့ဆိုင်ကြည့်နေရမှာဗျမကြောက်မရွံ့ကြည့်ပါဗျသူ့နေရာနဲ့သူပြတာထင်တယ်ဟဲ့ဒါတို့ရှိတဲ့ပစ္စည်းထင်တယ်ဟဲ့ဒါဘသူပေးထားတာတော့ယောဂီတို့လူကျင်လို့ရထားတာထင်တယ် လူဘဝဘသူတောင်းလို့ဘသူကလမ်းဟိုထိုးပို့လိုက်ဆိုတော့ခင်ဗျားတို့ဟင်ဟင်ဘာတယ်ဘသူမှထိုးမပို့ဘာလို့ရောက်လာတော့အဖေနဲ့မေခေါ်လို့နဲ့တူပါကြလားဟင်ဟင်အဖေနဲ့မေခေါ်လို့မဟုတ်လားဟင်ဒါတို့လိုချင်လို့ဘာလို့လိုချင်တော့အထင်ကြီးလို့ထင်တယ်ကြည်ရမ်းကထင်ကြီးပြပါစီတော့ အပြက်ကအပြက်ဆက်လာတာတဲ့ဟဲ့ဟုတ်ကလားအခုတို့အရွယ်တွေနဲ့ပြောရင်ငွေကင်းသပေလို့အခါလဲကျော်ဖြစ်ခဲ့တာအခါလဲကျော်သေးလို့တို့ဆယ်နှစ်သမီးဟိုအပြိုပြန်ဖြစ်လာခဲ့တာဟုတ်ကလားအဲ့ဒီကအပြိုတွေလူပြိုတွေသေးမှအိမ်တော်ပဲဖြစ်လာတာဟာဟင်အဲ့တော့တို့ကအသေးအသေးအပြက်အပြက်နဲ့လာကြတာထင်တယ်အဲ့ဒါတို့အရင်တုန်းကတော့နက်နက်နဲနဲကိုเจ้าမကြည့်လို့မသိလို့အထင်ကြီးပြီးလူချင်းနေတာအဲ့တော့ ဟင်တို့ဟာတွေကောင်းမလားမကောင်းမလားဒါအချိန်ခိုင်းတာတင်တယ်ဟေးကိုကိုကိုထင်ကြည့်နေတာတွေဟုတ်ကလားအဲ့တော့ကိုအကြောင်းသိရင် သူများအကြောင်းရောဟဲ့အဲတို့ဘုံသိရင်သူများဘုံရောဘယ်ဘုံဖြစ်ဖြစ်ဒါမျိုးလာမှာပေါ့ကဲနာကြအောင်ဆို